1360ခုနှစ်ဝါကောင်လာဇန်10ရက်နေ့1998ခုနှစ်ဇူလိုင်လ31ရက်နေ့တောက်ကြာနေ့ဘုန်းကြီးကတနင်္လာနေ့နဲ့တောက်ကြာနေ့ဆိုရင် မော်ဘီသွားနေကြမော်ဘီကနိုင်ငံခြားတဲ့ယောဂီတွေသွားတရားစစ်တရားတူတူတူခေါ်လှုပ်เสียကိုင်းเสียလေးတွေစီစဉ်ပြောဆိုခဲ့ဘယ်လိုလုပ်တာဒီကနေ့တော့ဥပုံနေဖြစ်တာနဲ့မသွားနိုင်တော့အနာယူလိုက်ဒီကနေ့ဗာတရားဟောရမှာပါလိမ့်မလဲဟမ် ဗါတဲ့928သွယ်သောမေတ္တာ အမှသေးကြလိုက်တာမေတ္တာဘာဝနာပွားတဲ့အခါမေတ္တာရဲ့အနီးယံသူအဝေးယံသူလည်းသိထားပြီးသတိထားရတယ်တဲ့မေတ္တာစိတ်ရဲ့အနီးယံသူ မေတ္တာစိတ်ရဲ့အဝေးရန်သူအဲ့ဒါသတိထားရတယ်မေတ္တာစိတ်ရဲ့အနိယံသူကဘသူလဲဆိုတော့ရာဂရာဂစိတ်ဟာမေတ္တာစိတ်ရဲ့အနိယံသူပဲတဲ့မေတ္တာပွားတဲ့အခါမှာမေတ္တာရောင်ရောင်နဲ့ရာဂစိတ်ကဝင်လာတတ်တယ်တဲ့ ရာဂစိတ်ကဝင်လာတတ်တယ်ဒါကြောင့်မလို့အဲ့ဒါလိုဝင်လာတာမှသူကဝင်လွယ်တယ်ဝင်လွယ်လို့သူကို အနိယံသူလို့ပြောတာဒီဟိုကျွန်းမှာတခါတရားမေတ္တာဘာဝနာပွားခြင်းတော့အိမ်ဆုံးကကြွားတဲ့ယဟန်တော်ကိုလျှောက်တယ်ရှင်ဘုရား တပည့်တော်မေတ္တာဘာဝနာပွားခြင်းပါတယ်ဘယ်လိုလုပ်ရမလဲဘယ်ကစပွားရမလဲလို့ရောက်တော့ယဟန်တော်ကလည်းသူကဒူဒူပဲမိတ်တခါကြီးကိုချစ်တဲ့သူကစပွားလို့အဲဒါလို့မိတ်တော့ညကြတော့တခါမေတ္တာပွားတယ် မပွားခင်အပွားကံအာယုံစဉ်းစားတာငါဘသူမြတ်ချစ်ပါလိမ့်မလဲဘုန်းကြီးကတော့ချစ်တဲ့သူအစပွားပြောတယ်နည်းနည်းစဉ်းစားလိုက်တော့သူ့ခြေရင်ခံမှာအိတ်နေတဲ့သူ့အမျိုးသမီးသွားစိတ်ထဲကပေါ်လာတော့ဩငါအချစ်ဆုံးကသူ့ပဲအဲ့တော့ဘုန်းကြီးကသူ့ကိုပွားခိုင်းတာရှိမှာပဲ အဲ့လိုဆိုပြီးတော့မေတ္တာပွားတယ်ကျမ်းမာပါစေချမ်းသာပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေနှလုံးစိတ်ဝမ်းအေးချမ်းပါစေကိုယ်စိတ်နှဖျားချမ်းသာပါစေသူတော်မအာယုံပြုပြီးတော့မေတ္တာပွားအစတော့မေတ္တာစိတ်ဖြစ်သလိုလိုပဲချမ်းသာစေလိုတဲ့စိတ်ချမ်းသာစေလိုတဲ့စိတ်အစစဆင်ပြေလို့စေလိုတဲ့စိတ်ဖြစ်သလိုလို နောက်တပြေးတဲ့တပြေးအဲ့ဒီစိတ်ကနေပြီးတပြေးပြေးအဖြူကနေပြီးတော့ညိုသွားညိုရာကနေပြီးတော့မဲမဲရာကနေပြီးနဲ့သွားတာပွားရင်ပွားရင်နဲ့အဖြူကနေပြီးတော့တဖြည်းဖြည်းညိုသွားတယ်ဆိုတာဘာပြောတာအဖြူတဖြည်းဖြည်းပြက်သွားတာပေါ့မဟုတ်လား ကုသိုလ်စိတ်ကနေပြီးတဖြည်းဖြည်းအကုသိုလ်စိတ်ဘက်ကိုပြောင်းပြောင်းသွားတယ်နောက်ဆုံးကြတော့ကုသိုလ်စိတ်ကိုမရှိတော့ဘူးအကုသိုလ်စိတ်တွေကြီးဖြစ်နေတော့အဲ့ဒီခါကျတော့မဲနဲ့သွားတာပေါ့အဲ့ဒီအကုသိုလ်စိတ်ဟာမေတ္တာစိတ်လားရာဂစိတ်လားအဲစိတ်အဲ့လိုပဲရာဂဟာမေတ္တာရဲ့အနိယံသူတဲ့ အမှန်တန်နီးကတ်တယ်သူဝင်းဝင်လာတတ်တယ်တဲ့ဒါကြောင့်မလို့သူအနီးရန်သူဝင်လွယ်လို့အဲ့ဒါနဲ့သူခန်းနဲ့ထွက်ပြီးတော့ဒကမအိမ်နေတဲ့အခန်းသွားပြီးတော့ဟိုရင်ကတော့အကျမ်းကန်ကတော့ဗိတ္တိယုတ်ဒမကာတိလို့ဒီလိုရေးတယ်ဗိတ္တိယုတ်ဒနံယံနှင့်စစ်တိုက်ခြင်းကိုအကာတိပြုပြီးအဲ့လိုအဲ့လိုဆိုတယ် နံရံနဲ့စစ်တိုက်တယ်ဆိုတာဘာပြောတာဟမ်နံရံနဲ့ခေါင်းနဲ့တိုက်တာခေါင်းနဲ့တိုက်တာဟိုအဲအဲ့လိုရေးတယ်အဲ့ဒါရန်သူဝင်လို့ပေါ့မဟုတ်ဘူးလားအနိယံသူလားအဝေးယံသူလားအနိယံသူကနာဒါကြောင့်ဝင်လွယ်တယ်တဲ့တန်တရိထားရတယ်တဲ့ အဝေးရန်သူကတော့ဗျာပါဒခေါ်တဲ့ဒေါသမေတ္တာရဲ့အဝေးရန်ဗျာပါဒခေါ်တဲ့ဒေါသဗျာပါဒခေါ်တဲ့ဒေါသကတော့အဝေးရန်သူပဲတဲ့ဝင်တော့ဝင်ခဲ့တယ်ဒါပေမဲ့သူဝင်ပြီဆိုလို့ရှိရင်လည်းပဲတားမရစီမရဖြစ်တတ်တာ။အဲကြောင့်ဒီဒေါသဟာမေတ္တာရဲ့ဝေယံသူ မေတ္တာရဲ့ဆန့်ကျင်ဘက်ပေါ့မေတ္တာစိတ်ကကောင်းစားချမ်းသာစေလိုကျမ်းမာစေလိုတယ်အစဉ်ပြေစေလိုတယ်ဒါမေတ္တာစိတ်ဗျာပါရစိတ်ကဖြက်စီးလိုတယ်သူတတ်လိုတယ်ဖြတ်လိုတယ်နာမည်ပြက်အောင်လုပ်လိုတယ်ဂုံသိက္ခာညှိုးနှောအောင်လုပ်လိုတယ်အဲ့ဒါဗျာပါရစိတ်အဲ့ဒါဗျာပါရခေါ်တယ်အဲ့ဒါဒေါသပေါ့ ယောဂီတို့ပို့တဲ့မေတ္တာတဲ့အဲ့ဒီပြာပါဒမဖြစ်ကြပါစေနဲ့လို့များပါလားဟမ်ပါလားဘယ်လိုလဲအာလုံးတ attva တွေသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေ။ သူအကျိုးကိုဖျက်ဆီးလိုခြင်းကင်းကြပါစေအယူမှားကိုဆွဲယူလိုခြင်းကင်းကြပါစေယူမှားကင်းကြလောဘကိုတိမ်ဒေါသထိမ်အေးငြိမ်ကြပါစေသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေဆိုတာအဘိဇ္ဇာစိတ်မဖြစ်ပါစေနဲ့ဒါပြောတာ အဘိဇ္ဇာစိတ်မဖြစ်ပါစေနဲ့အဘိဇ္ဇာစိတ်ဆိုတာသူပစ္စည်းကိုရယူလိုတဲ့စိတ်လောဘပဲပေါ့အတူတူပါပဲဒါပေမဲ့ तू ကတော့သူပစ္စည်းကိုရခြင်းနဲ့စိတ်နဲ့ရအောင်ကြံစည်စဉ်းစားနေတာအဲ့ဒါအဘိဇ္ဇာစိတ်ဒါကြောင့်အဘိဇ္ဇာမဖြစ်ပါစေနဲ့နောက်သူအကျိုးကို ဖြည့်ဆည်းလိုခြင်းကင်းကြပါစေအဲ့ဒါကဗျာပါဒစိတ်မဖြစ်ကြပါစေနဲ့ ဗျာပါဒဆိုတာသူအကျိုးကို ဖြစ်စီလိုတဲ့စိတ်သူကိုနာမည်ပြက်ခြင်းနဲ့သူကိုအသက်သေးအောင်တိုက်ခြင်းနဲ့ဂုံသိခါကြဆင်းအောင်လုပ်ခြင်းနဲ့အခက်ခဲတွေ့အောင်လုပ်ခြင်းနဲ့ညင်စဲလိုတဲ့နှိပ်စက်လိုတဲ့အဲ့ဒါတွေဟာဗျာပါဒစိတ်တွေအဲ့ဒီဗျာပါဒစိတ်တွေမဖြစ်ကြပါစေနဲ့သူကျိုးကိုဖြစ်စည်းလိုခြင်းကင်းညာပါစေဒေါသကို ဒေါသမဖြစ်စေနဲ့ပြဘာရဆိုတာဒေါသပဲသူအကျိုးဖြစ်စီခြင်းတာလည်းဒေါသဖြစ်စီတာလည်းဒေါသသူ့ကိုတတ်ပြချင်တာလည်းဒေါသပဲသူ့ကိုဂုဏ်သိက္ခာကြအောင်လုပ်ချင်တာလည်းဒေါသပဲအဲ့ဒီစိတ်တွေမဖြစ်ကြပါစေနဲ့အထူးသဖြင့်မြန်မာပြည်သူပြည်သားတွေမဖြစ်ကြပါစေနဲ့ဟုတ်လား သူများနိုင်ငံသားဖြစ်ခြင်းဖြစ်ကိုယ်နိုင်ငံသားတွေဟာမဖြစ်ကြပါစေနဲ့သူကျိုးကိုဖြစ်စည်းလိုခြင်းကင်းကြပါစေအယူမှားကိုဆွဲယူလိုခြင်းကင်းကြပါစေအဲ့ဒါမိစ္ဆာဒိဋ္ဌိမဖြစ်ကြပါစေနဲ့မိစ္ဆာမှားသောဒိဋ္ဌိအတိအမြင်အယူမနောကံ၃ပါး မိမိတဏ္ဏမနောဒုစရိုက်သုံးပါးမဖြစ်အောင်ရှောင်ညရှောင်နိုင်ကြပါစေလို့ပွားတာအဘိဇာဗျာပါဒမိစ္ဆာဒိဋ္ဌိအဘိဇာသူပစ္စည်းကိုရယူလိုခြင်းကင်းကြပါစေဗျာပါဒသူအကျိုးကို ဖြစ်စီလိုခြင်းကင်းကြပါစေမိစ္ဆာဒိဋ္ဌိအယူမှားကိုစွဲယူလိုခြင်းကင်းကြပါစေ အဘိဇ္ဇာဆိုတာကလောဘပဲမဟုတ်ဘူးလားပြာပါဒဆိုတာကဒေါသပဲဒါကြောင့်လောဘကိုသိမ့်ဒေါသထိန်အေးငြိမ်းကြပါစေဒါပြောတာလောဘကိုသိမ့်ဆိုတာအဘိဇ္ဇာမဖြစ်အောင်နေပါဒေါသထိန်ဆိုတာပြာပါဒမဖြစ်အောင်နေပါအေးငြိမ်းကြပါစေဆိုတာအယူမှန်ယူပြီးတော့ အဲ့ဒီအယူမှန်ကိုယုံကြည်ယူဆခြင်းအပြင်အငြိမ့်နေကြပါအဲ့ဒီမှာလည်းပဲပြာပါဒဒေါသမဖြစ်ဖို့မေတ္တာပွားတယ်တိုက်ရိုက်လည်းပဲအလုံးသတ္တဝါတွေဒေါသမမာနာကင်းကြပါစေအဲ့ဒါဒေါသကင်းကြပါစေမာမနာမထောင်လွှားကြပါနဲ့ဘာအကြောင်းကြောင့်မှ အလုံးသတ္တဝါတွေဒေါသမမနာကင်းကြပါစေပြီးတော့ယံမူလိုခြင်းကင်းကြပါစေဒါလည်းဒေါသပဲမဟုတ်လားတချို့ယံမူလိုယံပြုလိုတဲ့စိတ်တွေမရှိဘူးလားရှိတယ်အဲ့ဒါတွေမရှိကြပါစေနဲ့ယံမူလိုခြင်းကင်းကြပါစေ ပြီးတော့ နှိမ့်ဆက်လိုခြင်းကင်းကြပါစေနှိမ့်ဆက်ခြင်းတဲ့စိတ်တွေရောမရှိဘူးလားရှိကြတာပဲအဲ့ဒါတွေမရှိမှကောင်းမယ်တိုင်းပြည်ငြိမ်းချမ်းမယ်အဲ့ဒါတွေရှိနေသမျှတော့ဘယ်တော့ခါမှမငြိမ်းချမ်းတပ်ဖြတ်လိုခြင်းကင်းကြပါစေဒါပူဆိုတော့ဘောဟုတ်ဘူးလားတိုင်းပြည်ထဲမှာရှိတဲ့လက်နက်တွေအကုန်လုံးသိမ့်ပြီးတော့ပင်လယ်ထဲမျောပစ်လိုက်မကောင်းလားကောင်းတယ်နော် အဲ့ဒါတကယ်မေတ္တာပဲဘုန်းကြီးများတကိုးရှိရင်တော့လှုပ်လိုက်မယ်အဲ့လိုတကိုးရှိရင်တော့လှုပ်လိုက်မှာယံမူလိုခြင်းကင်းကြပါစေနှိမ့်ဆက်လိုခြင်းကင်းကြပါစေတပ်ဖြတ်လိုခြင်းကင်းကြပါစေအဲ့ဒါအကုန်လုံးဒေါသကြီးပဲနော်ပြီးတော့ပါယံညုသူခြင်းကင်းကြပါစေမနာလိုခြင်းကင်းကြပါစေ ရန်ညွတ်သူတယ်ဆိုတာလဲဒေါသပဲမဟုတ်လားမနာလိုတာလည်းပဲဒေါသပဲဒါပေမဲ့လို့ဒေါသမှာဘာလေးပူတွဲပါလာလဲဆိုတော့အိတ်သာဆိုတဲ့စိတ်ကလေးပူတွဲပူတွဲပါလာအိတ်သာဆိုတဲ့စိတ်ကသူတစ်ပါးကြီးပွားချမ်းသာတာကို မကြည့်လို့မနှစ်မြို့တဲ့စိတ်အဲ့ဒါအိတ်သာခေါ်တယ်မနာလိုတာပေါ့သူတို့ကနာမည်ကောင်းနေတာ မနှင်းမြုပ်ဘူးသူတို့ဘာလူကြီးလူငယ်ပေါ်နေတာမနှင်းမြုပ်ဘူးသူတို့ဘာစီဝဥစ္စာတက်နေတာမနှင်းမြုပ်ဘူးအဲဒါလို့မနှင်းမြုပ်တဲ့သူတို့ဘာကောင်းစားချမ်းသာတာကိုမနှင်းမြုပ်တဲ့စိတ်ဟာအိတ်တာမနာလိုတယ်အဲဒါအကုသိုလ်စိတ်ထဲမှာအဆိုးဆုံးစိတ်ပေါ့အဆိုးဆုံးအယုတ်ညံဆုံးစိတ်အဆိုးဆုံးစိတ်လို့ပြောရတာတဲ့အယုတ်ညံဆုံးစိတ်လို့ပြောရင်ပိုကောင်းပိုမှန်တယ်တော်တော်ယုတ်ညံတဲ့စိတ် သူများကြီးပွားအောင်ကောင်းစားအောင်ချမ်းသာအောင်အဆင်ပြေအောင်ကိုယ်ကတတ်နိုင်သမျှတောင်ကူညီရမှာမကူညီတဲ့အပြင်သူ့အကြောင်းနဲ့သူကြီးပွားချမ်းသာကောင်းစားနေတာကိုတက်တက်မနာလိုတဲ့စိတ်ဖြစ်မနှိမ့်မြို့တဲ့စိတ်ဖြစ်နေတယ်ဆိုတာအတော်ယုံညံ့တဲ့စိတ်ပဲအဲ့ဒီစိတ်များတတိထားကြကိုယ်တဏ္ဍာများအဲ့ဒီစိတ်နည်းနည်းလေးဝင်လာရင်ချက်ချင်းသိချက်ချင်းရှုမှတ်ပြီးပဲပြတော်တော်မဟုတ်တဲ့စိတ် ဒါကြောင့်ရံညူသူချင်းကင်းကြပါစေ မနာလူချင်းကင်းကြပါစေအဲ့ဒါတွေအားလုံးဟာဒေါသကြီးပဲနော်အဲ့ဒီဒေါသတွေစိတ်တွေတခုမှမရှိပဲနဲ့ဒေါသကင်းပြီးတော့ဖြူစင်ငြိမ်းချမ်းအေးမြတဲ့စိတ်ကလေးတွေရှိအောင်မွေးမြူကြပါ စိတ်ထားဖြူစင်မေတ္တာဝင်ချစ်ခင်ကျင်နာကြပါစေရှိကအမဲတွေဒီအမဲတွေမဖြစ်ကြပါစေနဲ့နောက်ဆုံးကအဲ့ဒီအဖြူလေးကိုယ်စိတ်ထဲမှာရှိနေအောင်ထားပါဒီလိုမဟုတ်လားအဲဒေါသဒေါသရှိနေရင်ချစ်ခင်တဲ့မေတ္တာစိတ်အကျိုးလိုလာတဲ့မေတ္တာစိတ်ဖြစ်ပါမလားမဖြစ်ဘူး အကျိုးလိုလားတဲ့မေတ္တာစိတ်နဲ့ဒေါသနဲ့ကပြဓာတလံတန်တလံမိစနဲ့ရေမှုတ်ပဲဒါကြောင့်ဒေါသဆိုတဲ့မိစရှိနေရင်မေတ္တာမရှိနိုင်မေတ္တာဆိုတဲ့ရေမှုတ်ရှိနေရင်ဒေါသဆိုတဲ့မိစမရှိနိုင်အဲဒါကြောင့်မလို့ဒေါသဟာမေတ္တာရဲ့အဝေးရန်သူနားလည်ပြီနော်အနီးရန်သူကဘယ်သူတော့ ဆိုတာကအဝေးရန်သူကမေတ္တာယနာကာရေနရာဂောဝင်စေတိတဲ့ဝင်စနာခေါ်တဲ့လှက်ပတ်တဲ့တရားတွေဖော်ပြတော့အိမ်မှာနိတိမှာဖော်ပြတော့အဲ့လိုဆိုတယ်မေတ္တာယနာကာရေနရာဂောဝင်စေတိတဲ့ရာဂောရာဂစိတ်တတ်မဲ့စိတ်ဒီမေတ္တာယနာကာရေနမေတ္တာစိတ်ရောင်ရောင်ဖြင့် ဝင်စေတိလှဲ့ပါ၏မေတ္တာစိတ်အယောင်ဆောင်ပြီးတော့ရာဂကဝင်လာတာတဲ့ဒါကြောင့်လှဲ့ပတ်တယ်တဲ့ဒါကြောင့်ရာဂဟာမေတ္တာရဲ့အနိယအဲဒီလိုပွားတာမှာအနောတိမေတ္တာပွားတဲ့အခါတော့တတ္တဝါအလုံးကိုခြုံပြီးပွားတော့အဲ့ဒါကတော့ဘာမှအထူးတတိထားဆင်ခြင်စရာမရှိတရှိတတ္တဝါအလုံးကိုအာယုံပြုပြီးအလုံးတတ္တဝါတွေ ကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့ကိညာပါစိတ်စင်ရဲ့ကိညာပါစေပွားရုံသို့သောဩဒိမေတ္တာအနေနဲ့ပုဂ္ဂိုလ်တ attva ပိုင်းခြားတတ်မှတ်ပွားတဲ့အခါကျတော့ဖြစ်ရင်တော့တတိထားစရာအချက်ကလေးတွေပြောထားတာရှိတယ်မဟုတ်လားဘယ်လိုပါလဲဘာဘယ်ချက်ကလေးတွေတော့တတိထားစရာအကြသံတောင်ကြားရတယ်နော်အကြသံတောင်ကြားရတယ် မုံသူစင်စစ်အလွန်ချစ်မချစ်မမုံသူရန်သူထဲ့ကလေးယောက်မှာစစွာမပွားဟုလိမ်မတူကတီးပိုင်ချမပွားရသသူသေသူမှန်ကဘယ်တော့မှပွားရမဖြစ်ဟုမေ့သွား ਈ နော်ကိုင်းလိုက်ဆိုမုံသူစင်စစ် အလွန်ချစ်မချစ်မမုန်းသူမုန်းသူစင်စစ်အလွန်ချစ်မချစ်မမုန်းသူဆို ရန်သူထဲကလေးယောက်မှာစစွာမပွားဟုရန်သူထဲကလေးယောက်မှာစစွာမပွားဟု လိမ္မတုကတိပိုင်ချမပွားရတသူလိမ္မတုကတိပိုင်ချမပွားရတသူ သေသူမှန်ကသေသူမှန်ကဘယ်တော့မှဘယ်တော့မှပွားရမဖြစ်ဘူးပွားရမဖြစ်ဘူးသေသူမှန်ကသေသူမှန်ကဘယ်တော့မှဘယ်တော့မှပွားရမဖြစ်ဘူး တော့အလွန်ချစ်တဲ့ပုဂ္ဂိုလ် အစာအုပ်ဆုံးမပွားပါနဲ့မချစ်မမုန်းအလယ်လတ်ပုဂ္ဂိုလ်တိကျွမ်းယုံများအစာအုပ်ဆုံးမပွားပါနဲ့မုန်းသူကိုလည်းအစာအုပ်ဆုံးမပွားပါနဲ့ရန်သူကိုလည်းအစာအုပ်ဆုံးမပွားပါနဲ့ဟုတ်ကဲ့လားဘာကြောင့်တော့မေတ္တာစိတ်မဖြစ်နိုင်လို့ဖြစ်ဖို့ရာ ခဲရနာရဲ့မဖြစ်နိုင်တာရဲ့သူတို့မေတ္တာစိတ်ဖြစ်အောင်အစဆုံးပွားလို့ရှိရင်ပင်မနဲ့တဲ့ဒါဖြင့်ဘသူအစဆုံးပွားရပထမဆုံးမိမိကိုယ်ကို ပုံစံဥပမာအဖြစ် ပွားရမယ်ပြီးတော့မှကြည်ညိုယိုသေးလေးစားမြတ်လို့အပ်တဲ့ပုဂ္ဂိုလ်ပွားရမယ်ဟုတ်တယ်မဟုတ်လားပြီးတော့ ပြီးတော့မှ ချစ်ခင်သူကိုပွားရမယ်ဒီလိုမဟုတ်လားပြီးတော့ကမချစ်မမုန်းအလယ်အလတ်တိကျွမ်းယုံမြတ်ပုဂ္ဂိုလ်ပွားရမယ်ပြီးတော့ကမုန်းတဲ့ပုဂ္ဂိုလ်ပွားရမယ်ပြီးတော့ကယံသူပုဂ္ဂိုလ်ပွားပါအဲ့လိုဆိုရင်တော့အဲ့ဒီအစဉ်တိုင်းပွားရင်တော့အစဉ်ပြေသည်ယံသူပုဂ္ဂိုလ်လည်းနောက်ဆုံးကြပွားလို့ရတယ်ဟုတ်ကဲ့လား ဒီတော့အဲ့ဒီအစဉ်ကပထမဆုံးမိမိကိုယ်ကို ပွားတယ်ဆိုတာက ကိုချင်းစာတရားဖြစ်အောင်လို့အဲငါကျမ်းမာချမ်းသာရပါလို့ဤငါချမ်းသာရပါလို့ဤငါကျမ်းမာရပါလို့ဤငါအစဉ်ပြေရပါလို့ဤပြီးတော့မှငါကျမ်းမာခြင်းတယ်လို့ငါမိတ်ဆွေကျမ်းမာပါစေငါဆရာကျမ်းမာပါစေငါချမ်းသာခြင်းတယ်လို့ငါဆရာချမ်းသာပါစေငါမိတ်ဆွေချမ်းသာပါစေ အဲဒါလို့မိမိကို ကိုချင်းစာတရားပေါ်အောင်ပုံစံထားပြီးတော့မှကြီးညိုရိုသေလေးစားအပ်တဲ့ပုဂ္ဂိုလ်ပထမဆုံးပွားပါမိမိကိုနှင့်ကြီးညိုချစ်သူလစ်လူရံဘက်ဤလေးချက်လစ်လူရံဘက်ဤလေးချက်အားအစင်ထားပွားများဩဒီမေတ္တာတည်း မိမိကိုပထမကိုရင်စာရအောင်ပုံစံအနေနဲ့ပွားပြီးတော့မှကြည်ညိုတဲ့ပုဂ္ဂိုလ်ပွားပြီးတော့မှချစ်ခင်တဲ့ပုဂ္ဂိုလ်ပွားပြီးတော့မှလစ်လူရှုဆိုတာမချစ်မမုံအလေအလတ်ပုဂ္ဂိုလ်ပွားပြီးတော့မှမုံတဲ့ပုဂ္ဂိုလ်ပွားပြီးတော့မှယန္တုပုဂ္ဂိုလ်ပွားအဲ့ဒီမုံတဲ့ပုဂ္ဂိုလ်ယန္တုပုဂ္ဂိုလ်တော့ဆောင်းဘုတ်ထဲမှာနှစ်ခုပေါင်းထားလိုက်တယ် ရန်သူဆိုတဲ့အနေနဲ့တခုတည်းပေါင်းထားလိုက်တယ်လွယ်အောင်လို့ပါပဲမိမိကိုနှင့်ကြည်ညိုချစ်သူလစ်လူရံဘက်ဤလေးချက်မှဤလေးချက်အားအစဉ်ထားပွားများဩဒီမေတ္တာတိဩဒီမေတ္တာဆိုမိမိကိုနှင့်ကြည်ညိုချစ်သူလစ်လူရံဘက် ဤလေးချက်အားအစဉ်ထားပွားများဩဒိမေတ္တာတိမိမိကိုယ်နှင့်ကြည်ညိုချစ်သူလစ်လူရံပဲ့ဤလေးချက်အားအစဉ်ထားပွားများဩဒိမေတ္တာတိပွားများ မိမိကိုနှင့်ကြည်ညိုချစ်သူလစ်လျူရန်ဘက်ဤလေးချက်အားအစဉ်ထားပွားများဩဒိမေတ္တာတိပွားများ အဲ့ဒါလို့ပွားလို့မိမိကိုယ်နဲ့တခြားပုဂ္ဂိုလ်များနဲ့စိတ်ထဲမှာမိမိကိုယ်ရဲ့သူတစ်ပါးရဲ့လို့မေတ္တာ အနေနဲ့ခြားနားမှုမရှိတော့ဘဲနဲ့သူတစ်ပါးချမ်းသာစေခြင်းတို့သူတစ်ပါးချမ်းသာခြင်းတို့မိမိချမ်းသာခြင်းနဲ့မိမိချမ်းသာခြင်းတို့သူတစ်ပါးချမ်းသာစေခြင်းနဲ့ အဲ့ဒါလို့မေတ္တာအနေနဲ့တသားတဲ့သဘောထားနိုင်ပြီဆိုရင်တဲ့အဲ့ဒါသီမာတံဗေဒခေါ်တယ်သီမာတံဗေဒဆိုတာသီမာအပိုင်းအခြားတံဗေဒပြက်သွားတယ်အပိုင်းခြားပြက်သွားတယ်အပိုင်းခြားပြက်သွားတယ်ဆိုတာအပိုင်းခြားဆိုတာမိမိကိုယ်ဆိုတဲ့အပိုင်းခြားကြီးညိုချစ်သူဆိုတဲ့အပိုင်းခြားလစ်လူရှုတဲ့ပုံကိုမသိအဲ မချစ်မမုံအလယ်လတ်ပုဂ္ဂိုလ်ဆိုတဲ့အပိုင်းခြားတခါယံသူဆိုတဲ့အပိုင်းခြားအဲ့ဒီအပိုင်းခြားတွေမရှိတော့ဘူးတဲ့ဘာလဲဘာကြောင့်လဲဆိုအလုံးပေါ်မှာမေတ္တာစိတ်တသားတည်းဖြစ်နေလို့မေတ္တာပွားရတဲ့ပွားတဲ့အခါကျဒါကြောင့်အဲ့ဒီမိမိကိုယ်နဲ့ကြီးညိုချစ်သူဆိုတဲ့အပိုင်းခြားမိမိကိုယ်နဲ့ယံသူဆိုတဲ့အပိုင်းခြားယံသူနဲ့ကြီးညိုချစ်သူဆိုတဲ့အပိုင်းခြား ရန်သူနဲ့ချစ်သူဆိုတဲ့အပိုင်းခြားအဲ့ဒါတွေအပိုင်းခြားမရှိတော့ဘူးတဲ့ဘာကြောင့်လဲဆိုဒီပုဂ္ဂိုလ်အားလုံးပေါ်မှာချမ်းသာစေလိုတဲ့ကောင်းစားစေလိုတဲ့မေတ္တာစိတ်တသားတဲ့ဖြစ်သွားလို့တဲ့အဲ့ဒီအပိုင်းခြားတွေပြတ်သွားတယ်တဲ့အဲ့ဒါကို သီမာတံပေတာလို့ခေါ်တယ်။ဘာခေါ်တဲ့တော့သီမာတံပေတာဆိုတာဘာတော့ အပိုင်းအခြားပြက်သွားတာဘာပိုင်းခြားလဲမိမိကိုယ်ဆိုတဲ့အပိုင်းခြားသူတစ်ပါးဆိုတဲ့အပိုင်းခြားယံသူဆိုတဲ့အပိုင်းခြားစိတ်ထဲမှာအဲ့ဒါလိုကိုပိုင်းခြားမရှိတော့အလုံးဟာတသားတည်းပဲချမ်းသာနေကြနေရတဲ့နေရမယ်ချမ်းသာရမယ်ပုဂ္ဂိုလ်ကြီးပဲလို့ထားတာမိမိကိုနှင့်ကြည်ညိုချစ်သူလစ်လူယံဘက်ဤလေးချက်မှာ ပယ်ဖြက်ပိုင်ချာညီတူထရာညာဥပစာအဲ့ဒါလို့အပိုင်းခြားပြတ်သွားပြီဆိုလို့ရှိရင်အဲ့ဒီအချိန်မှာရထားတဲ့တမာတိကိုဥပစာရတမာတိခေါ်တယ်တဲ့ဥပစာရတမာတိဆိုတာယံဇံယကဏီတမာတိဇံတမာတိလောက်အာကောင်းအာကောင်းအာကောင်းကဏီတမာတိပေါ့ဇံယကဏီတမာတိကိုဥပစာရတမာတိခေါ်တယ်ဇံဆိုတာတော့အာကောင်းဆုံးတမာတိပေါ့ အဲ့ဒါဆိုလို့ရှိရင်ဥပဇာရသမารိရပြီတဲ့သို့တော်လည်းပဲဒါကကျမ်းဂန်ကအလုံးခြုံပြောတာတူးစီတူးစီပွားတဲ့အခါမှာအဲ့ဒီတူးချင်းတတ္တပေါ်မှာပွားတဲ့မေတ္တာစိတ်ဟာစိတ်တည်ငြိမ်မှုသမารိအားကောင်းပါတယ်အဲ့ဒီတူးစီပွားတဲ့အပေါ်မှာပဲဥပစာရသမารိအပ္ပနာသမารိဖြစ်ပါတယ်ဒါတော့အလုံးခြုံပြီးတော့ပွားတာကို ကျမ်းဂန်ကပြောတာပါ ဒူးချင်းဒူးချင်းပွားရမှာပိုးပြီးတော့ဥစ္စာရသမารိအပ္ပနာသမารိဖြစ်လွယ်ပါတယ်အပ္ပနာဆိုတာဇံပြောတာဇံသမารိဖြစ်လွယ်ပါတယ်မိမိကိုနဲ့ကြီးညိုချစ်သူလက်လူရံပဲ့တီလေးချက်မှာပယ်ဖြက်ပိုင်းချာညီတူထား ယာညာဥပ္ပစာမိမိကိုယ်နှင့်ကြီးညိုချစ်သူလစ်လျူရံဘက်ဤလေးချက်မှာပယ်ဖြက်ပိုင်းချာညီတူထားယာညာဥပ္ပစာမိမိကိုယ်နှင့် ကြည်ညိုချစ်သူလစ်လူရံဘက်ဤလေးချက်မှာပယ်ဖြက်ပိုင်းချာညီသူထားယာညာဥပစာယာညာ အဲ့ဒါဩဒိမေတ္တာပွားတဲ့အစဉ်နော်အနောဒိမေတ္တာကြတော့အထူးတတိထားစရာအစဉ်လိုသလားမလိုပါဘူးတတ္တဝါအလုံးအာယုံပြုအောင်မယ်မေတ္တာစိတ်ပွားလို့မလို့တကယ်ဖြစ်လာပြီဆိုတော့မိမိတဏ္ဍာမှာစိတ်ကြည်နူးမှုကြည်လင်မှု လူညံမှု သိမ်မွေ့မှုတည်ငြိမ်မှုချမ်းမြေ့မှုဆိုတာခန္ဓာကိုယ်ထဲမှာစိတ်ထဲမှာအဲ့ဒါခံစားရတာ စိတ်ရဲ့ကြည်လင်ကြည်နုငြိမ်းချမ်းချမ်းမြေ့တဲ့အရှိန်ကခန္ဓာကိုယ်ဟာတော့ခန္ဓာကိုယ်ပါငြိမ်းချမ်းချမ်းမြေ့တဲ့သဘောတွေပါခံစားလာရတာအဲတကယ်ပွားကြည့်ရင်တကယ်ရဒီထဲမှာတချို့ဘုန်းကြီးစီမေတ္တာကမ္မထံပွားတဲ့ပုဂ္ဂိုလ်များအဲလိုအကျိုးခံစားရတဲ့ပုဂ္ဂိုလ်တွေဒီချိန်ဒီထဲမှာပါမှာပါပဲ။ အဲ့တော့မိမိက ချမ်းသာနေပြီဆိုတော့မိမိရဲ့ချမ်းသာတဲ့စိတ်ကောင်းစိတ်မြတ်တွေအေးတတ်တွေသူတစ်ပါးကိုခတ်တဲ့အခါကျတော့သူတစ်ပါးလည်းဘာဖြစ်တော့အေးမြရပေါ့မေတ္တာစိတ်မြတ်အေးတတ်လွမ်းဘကဘာခြုံပါစေတကဘာလုံးကိုမေတ္တာတကြီးများခြုံထားနိုင်ရင်ကောင်းလား ကောင်းတယ်နော်အမတန်ငြိမ်းချမ်းတယ်မစားရလဲချမ်းသာနေတာပဲမအိပ်ရလဲချမ်းသာနေတာပဲအဲ့ဒါတတ္တဝတိုင်းတတ္တဝတိုင်းရဲ့သဏ္ဍာန်မှာမေတ္တာဓာတ်တွေရှိပြီးဒီကမ္ဘာလုံးမေတ္တာဓာတ်အေးဓာတ်ကြီးများလွှမ်းပတ်ခြုံထားခြုံလွှမ်းထားမယ်ဆိုလို့ရှိရင်တော့သိကောင်းလေအနောက်စီမှာ ဘုရားဘာသာအသင်းအဖွဲ့တွေသူတို့မေတ္တာဘာဝနာပွားကြတယ်ပွားတဲ့အဖွဲ့တွေပဲများတယ်မေတ္တာဘာဝနာအဲဒီမှာတော့အဲမေတ္တာဘာဝနာပွားတာနည်းနေသေးတယ်သူတို့စီမေတ္တာဘာဝနာပွားနေလို့လားမသိပါဘူးဘုန်းကြီးတို့စီတဲ့သူတို့စီကပို့ပြီးငြိမ်းချမ်းအေးမြဘုန်းကြီးတို့စီကအပွားနေလို့လားမသိပါဘူးအရေးကြီးတဲ့ပုံကိုယ်တွေကို အတင်းခေါ်ပြီးတော့ အဲ့ဒါထိုင်းပြီးတော့ဒီနေ့ကိုမေတ္တာနှစ်နာရီလောက်နှစ်နာရီလောက်ပွားခိုင်းရင်မကောင်းလားကောင်းတယ်နော်อืมအဲ့ဒါဟန်ကြတယ်ကျိုးနဲ့တုတ်သွားခေါ်ဒီတော့ဒီနေ့ကဘုရားပြောခဲ့တဲ့လာမဲ့ဥပုံနေတော့920ရှစ်သွယ်မေတ္တာအကြောင်းနည်းနည်းပြောရမယ်လို့အခုတော့ဟိုရင်က ရက်ထဲမှာပြောကြတာက1500မေတ္တာတဲ့1500ကိလေသာတဲ့928သွေမေတ္တာတဲ့အဲ့လိုတော့ပြောနေကြတယ်ဒါပေမဲ့928သွေကဘာမှလည်းမသိဘူးเนาะ928သွေဆိုတာဟိုဆန်းဆန်းပြပြမဟုတ်ပါဘူးအခုယောဂီတို့ပို့နေတဲ့မေတ္တာပါပဲဒါဒါပါပဲအဲ့ဒါကိုပဲပရိသမိတာမက်ကသူကခွဲခြားပြထားတော့928ဆိုတာဖြစ်နေ အာ28ဆိုတာဒီလိုပါဩဒီမေတ္တာ အပွားကံ9ယောက်အနောဒီမေတ္တာအပွားကံ9ယောက်အဲ့လိုခွဲကြထားတယ်အမှန်တော့ခွဲလို့သာ ခွဲကြတာအတူတူပါပဲအဲ့တော့မေတ္တာအပွားကံပုဂ္ဂိုလ်မေတ္တာရဲ့အာယုံပုဂ္ဂိုလ်က12ယောက်လို့ဒီလိုပွားတယ် သဗ္ဗေတတ္တာသဗ္ဗေပါဏာသဗ္ဗေဗုဒ္ဓသဗ္ဗေပုဂ္ဂလာသဗ္ဗေအတ္တဘဝပရိယပါဏာအဲ့လိုဆိုရမဟုတ်လားသဗ္ဗေတတ္တာအဝေရာဟွန္တုအပြာပိစာဟွန္တုအနိဃာဟွန္တုဒုက္ခိအတ္တနံပရိဟရန္တုအဲ့ဒီအထိမေတ္တာပဲနောက်ဒုက္ခမုစ္ဆန္တုကကရုဏာယထာလတ္တံပတ္တိတောမာဝိကိစ္ဆန္တု ကမုဒိတာကာမတကကဥပိ္ပခအဲ့ဒါဘုန်းကြီးတို့ဒီမှာတော့အဲ့ဒါလေးတွေမြန်မာပြန်လေးတွေနဲ့တကွတူတူတူတူမနဲ့အာယုံမှာပွားရတယ်ပွားရလားတဗေတတ္တတတဝမန္တမြအဝေရာဟွန္တုဘေးရန်ကိညပါစေအဗျာပိစာဟွန္တုစိတ်ဆင်းရဲကိညပါစေ အနိဃာဟွန္တုကိုဆင်းရဲကင်းကြပါစေဒုက္ခိအတ္တနံပရိဟရန္တုမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေအဲ့ဒါမေတ္တာပြီးတော့မှဒုက္ခမုစန္တုဆင်းရဲခြင်းမှလွတ်ကင်းကြပါစေကရုဏာယထာလတ္တတံပတ္တိတော်မာဝိကိသန္တု ရပြီးသားစီစဉ်ချမ်းသာမှမကင်းကွာမယုံရောကြပါစေနဲ့ပါတော့မုဒိတာသူရထားတဲ့စီစဉ်ချမ်းသာကမယုံရောပါစေနဲ့တိုးတာတိုးတက်ပါစေဆိုတာသူကောင်းစားချမ်းသာတာဝမ်းမြောက်တာမဟုတ်လားအဲ့ဒါမုဒိတာပေါ့ပြီးတော့မှကာမတက္ကာပါတဲ့မိမိကောင်းမှုမကောင်းမှုသည်သာလင်ကိုယ်ပိုင်ဥစ္စာရှိကြပါတကား ကိုကမကောင်းမှုပြုလို့မလို့ဆင်းရဲဒုက္ခရောက်လဲကိုယ်ကံနဲ့ကို ဖြစ်တာပဲကိုကကောင်းမှုကုသိုလ်ပြုလို့ချမ်းသာလဲကိုယ်ကံနဲ့ကို ဖြစ်တာပဲဆိုတာဒါဥပေက္ခသဘောမဟုတ်ဘူးလားအဲ့ဒါဥပေက္ခအဲ့တော့အခုနမေတ္တာကဘယ်နှချက်တန်းသူကအဝေရာဟွန်တုအပြာပိစာဟွန်တုအာနိကာဟွန်တုဒုက္ခိအတ္တနာပရိဟရန္တုဘယ်နှချက်၄ချက်မဟုတ်လား ဟုတ်ကလားဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေဟုတ်ကလားတဗ္ဗေတတ္တမှာလည်းအဲ့ဒီ၄ချက်တဗ္ဗေပါဏာမှာလည်း၄ချက်ရတာလို့ရတဗ္ဗေပါဏာအဝေရာဟွန်တုအပြပစ္စာဟွန်တုတဗ္ဗေဘုဒ္ဓ သူလည်းအာဝေရာဟွန်တုအပြပိစာဟွန်တုအနိကာဟွန်တုတဗ္ဗေပုဂ္ဂလာအာဝေရာဟွန်တုအပြပိစာဟွန်တုအနိကာဟွန်တုတဗ္ဗေအတ္တဘာဝပရိယပါဏာအာဝေရာဟွန်တုအနိကာဟွန်တုအပြပိစာဟွန်တုအဲ့ဒီမှာတဗ္ဗေတတ္တာတတ္တဝါမှန်သမျှတဗ္ဗေပါဏာအသက်ရှူသူမှန်သမျှ သက်ရှုရူပမှန်သမျှဆိုတာသက်ရှိအလုံးပေါ့တဗေတတ္တတဗေပါဏတဗေဘုဒ္ဓခန္ဓာကိုယ်ထင်ရှားရှိသူမှန်သမျှဒါလည်းတတ္တဝါအလုံးတဗေပုဂ္ဂလာပုဂ္ဂိုလ်လို့ခေါ်ရတဲ့ဟာဟုတ်သမျှပုဂ္ဂိုလ်လို့ခေါ်ရတဲ့ဟာဟုတ်သမျှဆိုတာတိရစ္ဆာန်တွေလည်းပုဂ္ဂလာပဲဒီတက်ပါနတ်တွေပြမာတွေလည်းပုဂ္ဂလာပဲလူရင် ပုဂ္ဂိုလ်မဟုတ်ဘူး အဲ့ဒါတဗ္ဗေပုဂ္ဂလာပုဂ္ဂိုလ်ဟူသမျှတဗ္ဗေအတ္တဘာဝပရိယပါဏာအတ္တဘောမှာအကျုံးဝင်တဲ့သူဟူသမျှအတ္တဘာဝအတ္တဘော၌ပရိယပါဏာအကျုံးဝင်တာအတ္တဘော၌အကျုံးဝင်တဲ့သူဟူသမျှဆိုတာအတ္တဘောရှိတဲ့ပုဂ္ဂိုလ်အတ္တဘောရှိတဲ့ပုဂ္ဂိုလ်ဆိုတာခန္ဓာကိုယ်နဲ့စိတ်ရှိတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်အဲ့ဒီတော့အဲ့ဒီ၅ချက်က တတ္တဝါအလုံးကြီးဆိုလိုတာမဟုတ်လားစကလုံးပဲကိုရတာတဗေတတ္တာတတ္တဝါမှန်သမျှတဗေပါဏအသက်ရှူသူမှန်သမျှတဗေဗုဒ္ဓခန္ဓာကိုယ်ထင်ရှားရှိသူမှန်သမျှတဗေပုဂ္ဂလာပုဂ္ဂိုလ်မှန်သမျှတဗေအတ္တဘဝပရိယပါဏအတ္တဘော၌အကျုံးဝင်သူမှန်သမျှအဝေရာဝန္တု ဘေးရန်ကင်းကြပါစေအနိကဟွန္တုအပြပစ္စာဟွန္တုစိတ်ဆင်းရဲကင်းကြပါစေအနိကဟွန္တုကိုယ်ဆင်းရဲကင်းကြပါစေဒုက္ခိအတ္တနံပရိဟရန္တုမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေဘယ်နှစ်ယောက်တော့သဗ္ဗေတ္တာသဗ္ဗေပါဏာသဗ္ဗေဗုဒ္ဓသဗ္ဗေပုဂ္ဂလာ တဗေအတ္တဘာဝပရိယာပါဏာ၅ယောက်အဲ့တော့အားလုံးဆိုသဖြင့်ဩဒီလာအနောဒီလာအနောဒီအနောဒီပုဂ္ဂိုလ်၅ယောက်အပွားကံပုဂ္ဂိုလ်အနောဒီပုဂ္ဂိုလ်၅ယောက်ပြီးတော့မှတဗ္ဗအိဋ္ဌိယော အမျိုးသမီးမှန်သမျှတဗ္ဗေပုရိသအမျိုးသားမှန်သမျှ ပြီးတော့ကသဗ္ဗေအရိယာအရိယာပုဂ္ဂိုလ်မှန်သမျှသဗ္ဗေအနရိယာပုထုဇဉ်ပုဂ္ဂိုလ်မှန်သမျှအနရိယာဆိုတာအရိယာမဟုတ်တဲ့ပုဂ္ဂိုလ်ဆိုတော့ပုထုဇဉ်နေပေါ့သဗ္ဗေအနရိယာပုထုဇဉ်ပုဂ္ဂိုလ်မှန်သမျှပြီးတော့ဟမ်သဗ္ဗေသဗ္ဗာဣတိယောသဗ္ဗေပုရိတာသဗ္ဗေအရိယာသဗ္ဗေနရိယာ သဗ္ဗေဒေဝာနတ်တေမှန်သမျှနတ်ဆိုတော့ပြမတွေပါပါတယ်ဒီနေရာမှာဒေဝဆိုတာနတ်ရောပြမရောသဗ္ဗေမနုဿာလူမှန်သမျှသဗ္ဗေသဗ္ဗေဝိနိပါတိကအဘေဘုံသူဘုံသားမှန်သမျှအဘေဘုံသားမှန်သမျှဘယ်နှယောက်ရှိသွား 9ယောက်နော်တပ္ပါအဋ္ဌိယောတပ္ပေပုရိတာတပ္ပေအရိယာတပ္ပေနရိယာတပ္ပေဒေဝာတပ္ပေမနုဿာတပ္ပေဝိနိပါတိကာဟုတ်ကဲ့လားအဲ့ဒါစဉ်းစားကြည့်ပါလားတပ္ပါအဋ္ဌိယောအမျိုးသမီးမှန်သမျှကျမ်းမာကြပါစေချမ်းသာကြပါစေတပ္ပါတပ္ပေပုရိတာအမျိုးသားမှန်သမျှ ဘေးကင်းကြပါစေရန်ကင်းကြပါစေဆိုရင်ငြင်းကင်းကြပါစေတပိအရိယာအရိယာပုဂ္ဂိုလ်မှန်သမျှဘေးကင်းကြပါစေရန်ကင်းကြပါစေတပိအနရိယာဘုထုဇဉ်ပုဂ္ဂိုလ်မှန်သမျှဘေးကင်းကြပါစေရန်ကင်းကြပါစေတပိဒေဝနတ်မြမမှန်သမျှဘေးကင်းကြပါစေရန်ကင်းကြပါစေတပိမနုဿာလူမှန်သမျှ လူသားမှန်သမျှဘေကင်းကြပါစေရန်ကင်းကြပါစေတဗ္ဗေဝိနိပါတိကအပေပုံသားမှန်သမျှဘေကင်းကြပါစေရန်ကင်းကြပါစေဘယ်နှယောက်ဩဒီလာအနောဒီလာဩဒီဟုတ်ကဲ့လားဩဒီဘာကြောင့်ဩဒီလို့ပြောနိုင်တယ်လဲပုဂ္ဂိုလ်ပိုင်းခြားသတ်မှတ်ထားလို့ဟုတ်ကဲ့လားပုဂ္ဂိုလ်ပိုင်းခြားတော့အဲ့တော့ အနောဓိက9ယောက်ဩဓိက9ယောက်ပေါင်းတော့ဩဓိ9ယောက်ကတော့သူဟာတခြားစီ တခြားစီမှန်တယ်အနောဓိ9ယောက်ကတော့စကလုံးနာကွဲတာပုဂ္ဂိုလ်ကကွဲရလားအလုံးတ attva ကြီးပဲမဟုတ်လားဒါပေမဲ့အဲ့ဒါကွဲပြားတဲ့အနေနဲ့ဒီလိုပြောထားတယ် gain ဆိုတပ်ပိတ္တာ အာဝေရာဟွန်တုအပြာပိစာဟွန်တုအနိကာဟွန်တုဒုက္ခိအတ္တနံပရိဟရန္တုတဗ္ဗေပါဏာအဝေရာဟွန်တုအပြာပိစာဟွန်တုအနိကာဟွန်တုအ ဒုက္ခိအတ္တနာပရိဟရန္တုပြီးတော့ပါတော့သဗ္ဗေဗုဒ္ဓဆိုသဗ္ဗေပုဂ္ဂလာ ada bawa pria panam Taba etio. အပေပုရိတာတပေအရိယာ ဘေဝိနိပါတိကာနော်အပေပုံသားတွေဒီတော့သဗ္ဗေတ္တာတတ္တဝမှန်သမျှအဝိရာဟွန်တုဘေယံကင်းညပါစေ အာနိကာဟွန်တုအပြာပိစာဟွန်တုစိတ်ဆင်းရဲကင်းညပါစေအာနိကာဟွန်တုကိုဆင်းရဲကင်းညပါစေဒုက္ခိအတ္တနံပရိဟရန္တုမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေ။ တဗ္ဗေပါဏာတအသက်ရှူသူမှန်သမျှဟုတ်ကဲ့လားပါတယ်တော့အသက်ရှူသူမှန်သမျှတဲ့မရှူတဲ့လူကြတော့မေတ္တာမပို့ဘူးလားဟမ်ဘာဖြစ်လို့သိနေပြီဟုတ်ကဲ့လားတဗ္ဗေဗုဒ္ဓကိုထင်ရှားရှိသူမှန်သမျှဟုတ်ကဲ့လား တပေဗုဒ္ဓဗါလဲမှန်သမျှတပေပုဂ္ဂလာပုဂ္ဂိုလ်မှန်သမျှပြီးတော့တပေအတ္တဘာဝပရိယာပါဏာအတ္တဘော၌အကျုံးဝင်သူမှန်သမျှဟုတ်ကလား gain ဆိုတပေတတ္တာတတ္တဝါမှန်သမျှ အဝေရာဟွန်တုဘေးရန်ကင်းကြပါစေအဝေရာဟွန်တုဘေးရန်ကင်းကြပါစေအပြာပိ ဗေဘူတဗ္ဗေပါဏာအသက်ရှူသူမှန်သမျှ ထင်ရှားရှိသူမှန်သမျှ ပုဂ္ဂိုလ်မှန်သမျှ တ္တဘာဝပရိယာပါဏာအတ္တဘော၌အကျုံးဝင်သူမှန်သမျှ Uh, A T O. ရိယပုဂ္ဂိုလ်မှန်သမျှ တဗ္ဗေအနရိယပုထုဇဉ်မှန်သမျှ ကားမှန်မြတ် သဗ္ဗေဝိနိပါတိကာအပေဘုံသာမှန်သမျှ ဘုံအချင်းအရာ၄ခုအဝိရာဟွန်တုအပြပစ္စဟွန်တုအာနိကဟွန်တုသတိအတနံပရိဟရန္တုဒါမေတ္တာပွားဘုံအချင်းအရာ၄ခုဒါကိုတော့ဝိသရိမေကျမ်းဂန်ကအပ္ပနာလို့အပ္ပနာ၄ခုလို့ဒီလိုခေါ်တာအပ္ပနာဆိုတာဇာမပဲဒါပေမဲ့ဘုန်းကြီးကတော့အဲ့ဒါပွားဘုံအချင်းအရာ၄ခုလို့ပဲဒီလိုသုံးတယ်အပ္ပနာဆိုတော့မြင့်သွား ဒီတော့ဆောင်းဘုတ်ဒီလိုလုပ်တယ်ဩခွန်နောငါပုဂ္ဂိုလ်များယာညာစနစ်ပေနားလည်သလားဩခွန်နောငါပုဂ္ဂိုလ်များယာညာစနစ်ပေဘာပြောတာလဲဟောဒီမေတ္တာအနေနဲ့ပွားရတဲ့ပုဂ္ဂိုလ်က 9ယောက်အနောရိမေတ္တာအနေနဲ့ပွားတဲ့ပုဂ္ဂိုလ်က9ယောက်ပေါင်းတော့အဲ့ဒါကမှတုတုဆိုတဲ့၄ခုနဲ့မြောက်ဘာတော့တုတု၄ခုဆိုတာဟုတ်ကဲ့လားအဲ့ဒါပွားပုံအချင်းအရာ၄မျိုးနော်အဲ့ဒါ ချင်းရာလေးစွဲမြောက်ပွားဆွဲဘယ်လောက်ရ48မျိုးပဲချင်းရာ40မြောက်ပွားဆွဲ48မျိုးပဲ48ရသွားရောဟုတ်ကဲ့လားအဲ့ဒီ48ကိုပဲအရှိအရာအနောက်အရာ တောင်အရာမြောက်အရာ အတောင်အရာ၄ခုအောက်အရာအထက်အရာ လောက်တော့အရာအရာဆယ်မျက်နှာနဲ့မြောက်လိုက်တော့ဘယ်လောက်ရှိသွားရက်ဆယ်မျက်နှာမြောက်ပြန်က480ပြီဟုတ်သလားတခါအဲ့ဒါလို့အရက်မျက်နှာမတတ်မှတ်ဖ ೇನೆ သာမန်အပြင်အခုပွားသလိုအရက်မျက်နှာမမတတ်မှတ်ဖဲပွားတာကောမရှိဘူးလားအဲ့ဒါလို့ပွားတာကဘယ်လောက်ရှိလဲ 48မလားအဲ့တော့480မှာ48ထက်ပေါ့ဟုတ်ပြီလားရအရမျက်နှာအရမျက်အဲရက်ဆယ်မျက်နှာမြောက်ပြန်က480ပဲအရမျက်နှာမပွားတာပေါင်းကထဲရဲ့လေအရမျက်နှာနဲ့ပိုင်းခြားပြီးမပွားတဲ့48ပါ ပေါင်ထည့်လိုက်ရင်ဘယ်လောက်ရှိတော့အဲအယံမျက်နှာမပွားတာပေါင်းကထည့်ရင်၄928စွန်းကဲအကျယ်မေတ္တာပဲဘယ်လောက်တဲ့တော့သဘောပေါက်လားလွယ်လွယ်လေးဆိုဩခွန်နောငါ ပုဂ္ဂိုလ်များယာညာစနစ်ပေသို့ချင်းရာလေးသွဲ မြောက်ပွားဆွဲ48မျိုးပေချင်းရာ၄သွဲမြောက်ပွားဆွဲ48မျိုးပေ48 ရဆယ်မျက်နှာမြောက်ပြန်က480ပေရဆယ်မျက်နှာမြောက်ပြန်က480ပေ480ပေ အယံမျက်နှာမပွားတာမို့အယံမျက်နှာမပိုင်းခြားတာမပိုင်းခြားပဲနဲ့တာမန်ပွားတာခုနပွားရင်းတိုင်းပေါ့နော်အဲ့ဒါကဘယ်နှခုတော့58နော်အယံမျက်နှာမပိုင်းတာပေါင်းကထဲ့ရင်လေအယံမျက်နှာမပိုင်းမပိုင်းတာ ပေါင်းငါထဲ့ရင်လေပေါင်းငါထဲ့ရင်လေဆို920ရှစ်စွန်းကဲအကျေမေတ္တာပဲ 920ရှစ်စွန်းကဲအကျယ်မေတ္တာပဲပြန်ဆို နောက်ဆုံးကတပုတ်ကလေးကြံတယ်ပฏิတံပိဒာမေဆိုပฏิတံပိဒာမေကျမ်းမိန်ချက်လေးနဲ့မှတ်သားလေပฏิတံပိဒာမေကျမ်းမိန်ချက်လေးနဲ့မှတ်သားလေ နောက်နောက်ကနေတစ်ခါပြန်ဆိုလိုက် 98တွဲရေးတတ်ပလားဒါပေမဲ့အလုံးသတ္တဝါတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစစအရာရာအဆင်ပြေကြပါစေအဲ့ထဲအကုန်မပါဘူးလားပါပြီးတာပဲဟိုခွဲရသလောက်ရှောက်ပြီးခွဲတာသို့တော်လည်းတခါတရံမှာ အလုံးခြုံပြီးတော့ပွားလို့မေတ္တာသမာဓိမဖြစ်ဘူးစိတ်တွေပြန့်နေတယ်ဆိုရင်တော့အဲ့လိုတစ်ခုစီတစ်ခုစီပိုင်းခြားပြီးပွားရတာပေါ့အော်ဒီပေါ့မာရှိရမနေအလုံးတ attva တွေကျမ်းမာကြပါစေချမ်းသာကြပါစေဒီလိုပိုင်းခြားပြီးပွားတော့အရှိပြမနေအမျိုးသမီးတွေကျမ်းမာကြပါစေချမ်းသာကြပါစေအဲ့တော့အပွားကအာယုန်နေကျင်းသွားတဲ့အခါကျတော့စိတ်ကတိတ်မပြန့်ဘူး တော့တမာရီမြန်မြန်တော့ဖြစ်တာပေါ့အဲ့လိုတော့ရှိပါတယ်ဒါပေမဲ့လူရင်းကတော့တတ္တဝါအလုံးလို့ဆုံးပြီးတော့ပွားလိုက်လို့ရှိရင်ပြီးရောနော်ဒီတော့ဇံကိုဇံစိတ်ကို ပထမဇံဒုတိယဇံတတိယဇံစတုထဇံပင်စမဇံလို့၅ဇင်ယူလို့ရှိရင်မေတ္တာပွားတဲ့ပုဂ္ဂိုလ်ကဘယ်ဇံထိရနိုင်တော့ ဒုဋ္ဌဇံထိရနိုင်တယ်တကယ်လို့ဇံကို၄ဆင့်လို့ယူရင်တတိယဇံထိရနိုင်သည်ဟုတ်လားအဲ့ဒါလို့တတိယဇံသို့မဟုတ်ဒုဋ္ဌဇံထိရအောင်ပွားပြီးတဲ့အခါမှာရရှိတဲ့မေတ္တာသမာဓိကိုအခြေခံပြီးတော့ဝိပဿနာပွားဖောင်းတော်ပိဏကစမှတခြားပေါ်ရပေါ်ရတွေမှ အဲ့ဒါလို့မှတ်လို့ရှိရင်အဲ့ဒါမေတ္တာတမာတိအခြေခံတဲ့ဝိပဿနာဘာဝနာအခုဒီမှာအထုတ်တဲ့ယောဂီတွေလည်းဒီဒီကယောဂီတွေတော့မြန်မာယောဂီတွေတော့အဲ့လိုမခိုင်းသေးပါဘူးနိုင်ငံသားယောဂီတွေတော့တချို့အဲ့လိုခိုင်းရတာမေတ္တာဘာဝနာကိုအစာဥ9မိနစ်သို့မဟုတ်10မိနစ်လောက်ပွားပွားပြီးတော့မှဝိပဿနာပွားလို့အဲ့လိုခိုင်းရတာ အဲ့လိုဆိုလို့ရှိရင် ပိုးပြီးတော့တမာရိယာဖြစ်လွယ်တယ်ဝိပဿနာမှာလည်းတမာရိပိုးအားကောင်းတယ်အာယောဂီတို့လည်းစမ်းကြည့်ပေါ့9မိနစ်10မိနစ်လောက်ထိုင်ထိုင်ခြင်းမေတ္တာဘာဝနာပွားလိုက်အဲအဲ့လိုပွားတဲ့အခါတော့အနောရိမေတ္တာက ပိုကောင်းတာဩရိမေတ္တာပွားလို့လည်းရပါတယ်အဲ့ဒါတော့9မိနစ်10မိနစ်ပွားတော့စိတ်ကလေးကတော်တော်လေးငြိမ်ပြီး အလွန်ကြီးမငြိမ်တော့မှစိတ်ကလေးငြိမ်ပြီးငြိမ်အေးလာအဲအဲ့ဒီခါကျမှ ဖောင်းတော်ပိန်ကစမေတ္တာဝိပဿနာဘာဝနာပွားအဲ့ဒါလို့ဆိုလို့ရှိရင်ပိုကောင်းတယ်တချို့ကြတော့စိတ်တွေသိပ်ပြီးတော့မငြိမ်မသက်ဖြစ်နေတယ်စိတ်အပြန်များနေတယ်သို့မဟုတ်ဆိုရမှုပပုံမှုတွေများနေတယ်ဆိုတော့အဲ့ဒီပုဂ္ဂိုလ်ကြတော့မေတ္တာဘာဝနာကိုတရက်နှစ်ရက်သုံးရက်အဲ့လိုလဲပွားခိုင်းတဲ့အခါပွားရပွားခိုင်းရတယ် စိတ်ကလေးငြိမ်းအေးသွားအောင်အဲတော်တော်လေးငြိမ်းအေးသွားပြီဆိုမှဝိပဿနာပြန်ပွားအဲဘုန်းကြီးရဲ့လှုပ်ထုံးလုံနေပဲအဲ့ဒါတော်တော်ခကြီးရောက်တယ်တော်တော်ခကြီးရောက်တယ်ဒီစိတ်ပြန်လွင့်မှုများနေတဲ့ပုဂ္ဂိုလ်အပူပန်များနေတဲ့ပုဂ္ဂိုလ်မေတ္တာဘာဝနာတော်၎င်းဗုဒ္ဓနုတ္တိဘာဝနာတော်၎င်းအပွားခိုင်းတယ် များသောအားဖြင့်တော့မေတ္တာဘာဝနာပွားခိုင်းပါတယ်။ဘာကြောင့်လွယ်ကူလို့ပို့ပြီးလွယ်ကူတယ်။အဲဗုဒ္ဓနုဒတိဘာဝနာလည်းအဲ့ဒါယံယံမယံခပွားခိုင်းရတယ်။ဘုရားကုံအာယုံပြုပြီးဆင်ញင်နှလုံးသွင်းတာအဲ့ဒါဗုဒ္ဓနုဒတိဘာဝနာ69ခုနှစ်တုန်းကဟုတ်ပါဘူး89ခုနှစ်တုန်းကပထမဆုံးမာစီဆရာတော်ဘုရားကြီးနဲ့အနောက်ဖက်နိုင်ငံကြီး တရားပြသွားကြတဲ့အခါကျတော့ဆရာတော်ကြီးကတော့တရားချီးမြှင့်ရုံပါပဲတရားမစစ်ပါဘူးတရားမစစ်တရားမပြဘူးတရားချီးမြှင့်ရုံဆွစ်ဇာလန်မှာတရားစခန်းတစ်ခုမှာဆွီဒင်ကအမျိုးသမီးတယောက်လာပြီးအထုတ်တာသူကအထုတ်လို့မရဘူးဖြစ်နေတဲ့စိတ်ထဲပူဆွေးသောကတွေတိတ်များတယ် စိုးရိမ်မှုတွေလည်းသိမ့်များတယ်ဘာကြောင့်လဲဆိုတော့ဟိုအထုမလာခင်လေးတက်လာလောက်ကသူ့အိမ်မီးလောင်သွားတာမီးလောင်သွားတာကိုတတဲ့အဝတ်တတဲ့ကိုတခုပဲကြံနေသူကတခြားရောက်နေတခြားတွေကုန်ပြောင်းအဲ့ဒါနဲ့ပူဆွေးသောကရောက်ပြီးတော့ရှေ့နေထိုင်ရေးအတွက်ဆွေးပူပန်မှုတွေဖြစ်အဲသူအထုလို့မရဘူးဝိပဿနာဖောင်းတော့ပိန်နာရှုလို့မရဘူး အထုလို့မရဘူးအဲ့ဒါနဲ့သူ့ကိုဗုဒ္ဓနုဒ္ဓရိဘာဝနာအထုတ်ခံရဗုဒ္ဓနုဒ္ဓရိဘာဝနာမရပါဘူး9ရက်ပါပဲ9ရက်လုံးလုံး9စခန်းကလည်းတရားစခန်းနဲ့9ရက်ပဲ9ရက်လုံးလုံးဗုဒ္ဓနုဒ္ဓရိဘာဝနာပဲအထုတ်ခံတယ်ဗုဒ္ဓနုဒ္ဓရိဘာဝနာအကြောင်းပြောပြမြတ်စွာဘုရားရဲ့အကြောင်းပြောပြပြောပြပြီးအဲ့ဒါစိတ်ညစ်နှလုံးသွင်းပြီးတော့ ပွားများပြီးတော့ဆိုပြီးတော့ခိုင်းတယ်နေ့စဉ်တရားစစ်တယ်ဒီနေ့တဲ့ဒီနေ့အစဉ်ပြေးလာတယ်စိတ်ကလေးငြိမ်တော့ငြိမ်လာတယ်စိတ်အေးချမ်းမှုရတော့ရလာအဲ့ဒါ9ရက်ရှိတဲ့အခါကျတော့တော့ကိုစိတ်ငြိမ်ပြီးတော့နေဒါပေမဲ့သူ့ကိုဝိပဿနာအားထုတ်ခိုင်းနေဘူးအဲ့ဆွစ်ဇာလန်ပြီးတဲ့အခါကျတော့လန်ဒန်အင်္ဂလန်အော့စ်ဖို့မှာ တရားစခန်း10ရက်ကိုသူကအဲ့ဒီလဲလိုက်အထုတ်ပြစေတဲ့အေကောင်းနဲ့အထုတ်လို့ဆိုသူဟိုဟိုလိုက်အထုတ်တယ်ဟိုလိုက်အထုတ်တော့ပထမတရက်တော့အဲ့ဒီပုရဏုဒ္ဓရီပဲပွားခိုင်းတယ်သူကပွားတဲ့အလေးချင်းရတော့အစဉ်ပြေးသွားတရက်နဲ့ပဲတမာတိဖြစ်စိတ်တွေကြည်လင်ငြိမ်းအေဖြစ်အဲ့ဒီခါကျတော့မှဝိပဿနာအလုပ်ခိုင်းတယ်10ရက်မှာ ဥရိယပြညံလောက်တော့သူဖြစ်သွားပါတယ်အဲ10ရက်အတွင်းမှာပဲအဲဒါတော့ကြောင်းတော့သူညာဆင်းရောက်သွားပါတယ်နောက်တခါအောက်စဖို့ပြီးတဲ့အခါကျတော့နယ်သာလန်မှာပန်းသီးကြံကြီးတစ်ချံနဲ့မှာအဲ့ဒီမှာတရားစခန်းလောက်ရယောဂီတွေကကိုကိုရွက်ထဲတဲ့နဲ့ကိုလာရတာအဲမြစ်တွေပေါ်ရွက်ထဲတဲ့စိုက်ခင်းပြီးတော့အဲ့ဒီမှာအဲ့ ဘုန်းကြီးတို့တရားပြရတာလဲဓမ္မယုံကလည်းရွက်ထဲဓမ္မယုံမာစိတ်ဆရာတော်ကြီးဆိုရင်အဲဒီရွက်ထဲဓမ္မယုံတရားဟောတဲ့အခါဝင်တဲ့အခါမလေးငုံပြီးဝင်ရတာဆရာတော်ကြီးတခွက်ရောက်လိုက်တာတချို့နေရာမှာဆိုလို့ရှိရင်မြတ်တော်ကအရှည်ကြီးပဲအဲ၃ပေလောက်များရှည်တယ်အဲ့ဒါခုနအမျိုးသမီးအဲ့ဒီမှာအထုလို့၃ရက်ရှိတဲ့အခါကျတော့အဲမြက် အဲ့3000လောက်ရှိတဲ့မြက်ခက်ရှိခင်းကြီးမြက်ခင်းကြီးတဲ့အဲသူဟိုရင်းကိုတာလပတ်ပြောကြပါစို့အခင်းကိုခင်းပြီးသူထိုင်းတာဘုန်းကြီးကြည်နေတယ်ဒီယောဂီ3နာရီကြောကြောထိုင်တယ်မလှုပ်ဘူးအဲ3နာရီကြောကြောထိုင်တယ်ဆိုတော့ကစိတ်ငြိမ်လို့လားမငြိမ်လို့လားငြိမ်လို့ပေါ့မလှုပ်ဘဲထိုင်တာလှုပ်ပြီးထိုင်တယ်ဆိုရင်တော့မငြိမ်လို့ပေါ့မလှုပ်ဘဲကိုငြိမ်နေတာပဲမှတ်နေတာပဲ အဲ့ဒါဘာအကျိုးတရားလဲဆိုဗုဒ္ဓနုတ္တိဘာဝနာရဲ့အကျိုးပဲအဲ့ဒါပွားရကနေပြီအဲ့အဲ့ဒီအချိန်မှာတော့သူဝိပဿနာပွားတာပါအဲ့နယ်သာလန်တရားစခန်းမှာတော့တရားစခန်းတစ်ချိန်လုံးမေတ္တာဝိပဿနာပဲပွားတယ်ဘာသူပွားလို့ရသွားပြီအဲ့လိုပါပဲယံဖယံခါဗုဒ္ဓနုတ္တိဘာဝနာပွားခိုင်းတဲ့ယံဖယံခါမေတ္တာပွားခိုင်းတယ်ဒီမှာတော့မေတ္တာပွားခိုင်းတာများပါတယ် ဗုဒ္ဓနုဒတိပွားခိုင်းတာတော်တော်နည်းပါတယ်အဲ့ဒါဝိပဿနာရဲ့အခြေခံသမာဓိရဖို့ရာအတွက်မေတ္တာဆိုတဲ့သမထကမ္မထအာထုရတယ်ဗုဒ္ဓနုဒတိဆိုတဲ့သမထကမ္မထအာထုရတယ်လိုအပ်တဲ့အခါမှာမလိုမလိုအပ်တဲ့အခါတော့ဖြင့်ရှုလို့ကောင်းမှတ်လို့ကောင်းပြီးစိတ်ငြိမ်နေဆိုလို့ရှိရင်ဝိပဿနာပဲရှုနေတာအဲ့ဒါကပုပ္ပိခီရောက် အဲဒါကြောင့်ယောဂီတို့လည်းပဲမိမိတို့စိတ်တွေတိတ်ပြတ်နေလွင့်နေတယ်ဓမ္မမို့စိုးရိမ်ပူပန်မှုတွေများနေတယ်စိတ်ဆင်းရဲမှုတွေများနေတယ်ဆိုလို့ရှိရင်တော့မေတ္တာဘာဝနာကို10မိနစ်လိုအပ်ရင်မိနစ်30နာရီဝက်လောက်ပွားပွားပြီးတော့မှဆက်ပြီးတော့ဝိပဿနာဖောင်းနှပိနာဆက်မှတ်ပြီးပွားအဲလိုဆိုလို့ရှိရင်အဆင်ပြေတယ်ဒါမေတ္တာသမารိအခြေခံပြီးဝိပဿနာပွားရင်လည်း ဒီမဲ့ဉဏ်ဘုံဉဏ်ရနိုင်တာသောတပတိမဲ့တဂရဂာမိမဲ့နာဂာမိမဲ့မဲ့ဉဏ်ဘုံဉဏ်ရနိုင်တာအဲ့ဒါကိုပဲကျမ်းဂန်ကဥပရိအပတိဝိဇံတော်ဗျာမလောကုပပဂောဟောတိဗျာမလောကုပဂောဟောတိဥပရိအပတိဝိဇံတော်အထက်ဖြစ်သောတရားများကိုထိုးတွင်း၍မသိသေးသည်ရှိတော်ဆိုအထက်ဖြစ်သောတရားများဆိုတာအဲ့ဒီမဉ္ဇဉ်ဘုံဉဏ်မရသေးရင်ဒါပြောတာ မရသေးသည်ရှိသောဗျာမလောကုပကောဟောတုဗျမဘုံတို့ လာရရောက်ရဤတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ဗျမဘုံရောက်တဲ့အခါကျတော့ထမင်းတောင်စားเสียမလို့တော့ထမင်းချက်ဖို့ဆိုတာဝေးရောထမင်းချက်ဖို့ဆန်ရှာဖို့ဆိုတာဝေးရောစားစေးတောက်စေးစိတ်ကြည့်တာလည်းညီးเสียမရှိတော့ဘာဖြစ်လို့ ဇာနာဟာရောတဲ့မြမာတွေကဇာနာဟာရောတဲ့ဇံသည်ဟူသော အစာအာဟာရရှိသည်ဖြစ်၍ဝိဟရတိနေ၏တဲ့ဇံဝင်စားနေတာနဲ့ပဲအဲ့မေတ္တာဇံဝင်စားနေတာနဲ့ပဲသူတို့ခန္ဓာကိုယ်မှာအာဟာရဖြစ်နေတော့တာပဲတဲ့အဲ့ဒါနဲ့ပဲသူတို့အသက်ရှင်နေတာတဲ့တခြားဘာမှစားစရာမလိုမကောင်းဘူးလားဗမာပြည်ဗမာပြည်လုံးလည်းမကောင်းဘူးလား ဟုတ်တယ်နော်ဘာဘလောက်ဈေးကြီးကြီးပြောစရာလိုသေးလားမလိုတော့ပါဘူးဝဇ္ဇတပိဋ္ဌာ680 900မကလို့မလို့1500ဖြစ်ပါစေပြောစရာမလိုတော့ဘူးအဲလှုပ်လိုက်ရသမမေတ္တာပါဝင်တယ်နော်ဗမာပြေကိုဗြမပြေဖြစ်အောင်လုပ်လိုက်ရနော်နော်ဒီလောက်ပါပြီသလားဆိုလို့ရှိရင်ဘဝတတ်ပါပြီသဘောတရားလည်းနားလဲသလောက်နားလဲပါပြီ အဲ့တော့ခုနပြောသလိုမေတ္တာတက်တက်ပွားတဲ့အခါပွားယမယံခါမှာဝိပဿနာရဲ့အခြေခံရအောင်မေတ္တာကို7မိနစ်15မိနစ်နာရီဝက်စသည်ပွားပြီးတော့မေတ္တာပွားအကျိုးများပါသည်တဲ့ဒါကြောင့်ယောဂီတို့ဟာမေတ္တာဘာဝနာတရားကိုယူယူသေးသေးလေးလေးစားစားနာယူမှတ်သားရပြီးတော့နားလေသဘောပေါက်လို့နားလေသဘောပေါက်တဲ့အတိုင်း စိတ်အချိန်အာရနေတိုင်းစက္ကန့်တိုင်းမိနစ်တိုင်းဘယ်နေရာမဆိုဘယ်အခါမဆိုမေတ္တာဘာဝနာကိုပွားများခြင်းအပြင်မိမိတဏ္ဍမှာမေတ္တာစိတ်ဓာတ်ရစ်ပတ်လွှမ်းခြုံပြီးတော့တတ္တဝါအများကိုလည်းမေတ္တာစိတ်စေလွတ်နိုင်လို့မလို့မေတ္တာကဘာကြီးဖြစ်အောင်ကြိုးစားအားထုတ်နိုင်တဲ့သူတော်ကောင်းများဖြစ်ကြပါစေ။